စနေနေ့ပါပဲစနေနေ့ဆိုတော့စနေတရားဟောရမှာပါလူခဲ့တဲ့သတင်းပတ်တွေကသီလကထာအထိကျင့်ချုပ်ပြီးတော့ဟောခဲ့လို့ပြီးပါပြီဒီနေ့သီလပြည့်စုံခြင်းရောက်ရနိုင်တဲ့အကျိုးနဲ့အဲ့ဒီအကျိုးဟာပြောပလောက်တဲ့အကျိုးမဟုတ်ပါဘူးတကယ်ချမ်းသာခြင်းမဟုတ်သေးပါဘူးအဲ့ဒီချမ်းသာတွေကထွက်မြောက်ပြီးတော့ ရှင်ယဟန်ဘုရားရောက်ရတာဟာဘုရားမြတ်စွာသာသနာတော်မှာတော့အလုလတ်ဆုံးအချမ်းသာဆုံးပဲဆိုတာပေါ့လေအဲ့ဒါဆက်ဟောရပါပါထူးခြားတာကတော့ဒီနေ့အဘိဇမင်္ဂလာဥပသမရမင်္ဂလာပွဲနဲ့အခုခေါ်မဲ့တရားနဲ့ကဘယ်လိုဘယ်လိုသွားပြီးတော့တိုက်ဆိုင်နေမှမသိဘူးသူတို့ကိုတိုက်ဆိုင်တယ်မေတ္တာရတာပါပဲလူလည်းပဲလူအလိုက်ယဟန်လည်းယဟန်လိုက် သဗ္ဗိတောင့်တိတဲ့သီလတွေမပြတ်ပြည့်စင်ကြယ်ရင်အဲ့ဒီသီလအမိပြုပြီးတော့ကာမဂုဏ်တွေပြည့်စုံတဲ့နတ်ဘဝရတတ်တယ်ဆိုတာမြတ်စွာဘုရားသီလကထာရဲ့အခြားမဲ့မှာတက်ကကထာပေါ့ဒီဆက်ပြီးတော့ဟောပါတယ်အဲ့ဒီနတ်ပြည်ဆိုတာအိဋ္ဌလိုအပ်ပါတယ်ကန္တနှစ်သက်ွယ်လည်းဖြစ်ပါတယ် နာပမြန်နှုတ်ပေါ်လည်းဖြစ်ပါတယ်အဲဒီနတ်ပြည်မှာအမြဲတမ်းနတ်စီရင်ချမ်းသာတွေနဲ့ပြုံမျိုးပြီးတော့စီရင်ချမ်းသာအမျိုးမျိုးတွေလည်းပဲရနိုင်ပါတယ်အောက်ဆုံးနတ်ပြည်တော်မှာတက်တန်းကိုးသန်းပေါ့လေလူတက်တန်းလူအည်အတွက်နဲ့ဆိုရင်ကိုးသန်းပေါ့ဒီလောက်ကြီးစီစီနေရတယ်ဆိုတဲ့အကြောင်းသက်သာဘုရား ဒေသနာတွေထဲမှာပါပါတယ်အဲ့ဒီကျူတွေရနိုင်တယ်ဆိုရယ်အဲ့ဒါလို့တိလရဲ့ကျုပ်အမိတင်လက်စိတ်ချမ်းသာတွေကိုဟောမယ်ဆိုလို့ရှိရင်မြတ်စွာဘုရားများရဲ့ခံတွင်းတော်မဆန့်တဲ့လောက်ဖြစ်ပါလေဟောလို့မကုန်နိုင်ဘူးဆိုတဲ့အတိပဲပေါ့မြတ်စွာဘုရားတော်မှာဟောလို့မကုန်နိုင်ဘူးဆိုတော့ဘုန်းကြီးဟောလို့လည်းပဲဒီစကံကုန်သွားတဲ့ဒီပြီးမှာမဟုတ်ဘူးဒီတော့ ရတန်းကရလိုက်ရတယ်ဖြတ်တဲ့နေရာဖြတ်လိုက်ရတယ်ဒီပြင်လည်းဟောစရာတွေအများကြီးရှိပါသေးတယ်။ဒါကြောင့်ဒီနေ့တိလကြောင့်ရရှိတဲ့နတ်ဘဝလုံးဝလူဘဝအဲဒီလူဘဝဟာဘယ်လောက်ထိချမ်းသာပါလဲဆိုတာပေါ့လေစစ်စစ်ကြည့်ကြရမယ်။ဒါပေမဲ့လူတွေဆိုတာတတ္တဝါတွေဆိုတာအကျိုးတွေမသိရဘူးဆိုလို့ရှိရင်ပြောဆိုဆုံးမတဲ့ဟာကို လိုက်နာဘူးတဲမလွယ်လှဘူးဒီတော့မြတ်စွာဘုရားကလူမဲ့ကလေးတွေကိုကစားစရာလေးတွေစားစရာလေးတွေပေးပြီးတော့ဖြောင်းပေးဆောင်လို့ပေါ့ဒီလားတွေပြည့်စုံကြဒီလားတွေပြည့်စုံလို့ရှိရင်ဒီလိုကာမဂုဏ်တွေပေါ်တဲ့အမြဲတမ်းပြောမျိုးပြီးတော့သိဉ္ချမ်းသာတွေနဲ့ပြည့်စုံတဲ့နတ်ဘဝဆိုတာရတတ်တယ်ဆိုတာပေါ့လေနတ်ဘဝနဲ့စတဲ့ တရားနဲ့ပေါ်ပြီးဖြာယုံတွေးဆောင်ပြီးတော့ပေးရပါတယ်အဲဒီလိုတွေးဆောင်ပြီးတော့တဖန်မင်္ဂလာပွဲတော်အခမ်းအနားအတွက်ပေါ်လေစမ်းစားပြပြအစဉ်တစားဆင်ခြံထားတဲ့ဆင်ကြီးကိုလှလှပပဆင်ပြီးမှနှံမောင်းကြီးဖြတ်လိုက်သလိုပေါ့လေထို့အတူကာမဂုဏ်ပေါ်တဲ့နတ်ပြည်လောကဆိုတာ အနိစ္စမမြဲပါဘူးအတုဝမခိုင်ကမှာဘူးအဲ့ဒါလိုမမြဲမခိုင်ကနဲ့နတ်ပြည်လောကမျိုးမှာလူလားတတ်မဲ့တဲ့သန္တာရာကမပြုတ်လိုက်ပါဘူးပယ်လိုက်ပါတယ်ဆိုတဲ့အနေနဲ့ပေါ့လေဒီလိုအတိတ်တွေပြခြင်းလို့ကာမဂုဏ်ရဲ့အပြစ်တွေကိုလည်းပဲမြတ်စွာဘုရားကဆက်လက်ပြီးတော့မိန့်ကြားတော်မူပါတယ်ကာမဂုဏ်တွေဟာ ကာမဂုဏ်ချမ်းသာတွေဟာအပ္ပသာရာကာမဘဟုဒုက္ခဘုပါယသာအာရိနောဣထပေယောကာမဂုဏ်တွေဟာတာယာွယ်လေးကနည်းနည်းလေးပါတဲ့ဘုဒုက္ခဆိုတာဘုဒုက္ခဆိုဆင်းရဲတွေကများတယ်ကိုယ်စိတ်ဆင်းရဲစိတ်ဆင်းရဲတွေပေါ့ဒါတွေကျင်ပါတယ်ပြီးတော့လည်းပဲပင်မမှုတွေကလည်းပဲများပါတယ်တဲ့ဒီထဲမှာအပြစ်နာစာတွေကလည်းပဲ အလွန်များပါတယ်တဲ့ဒီလိုမြတ်စွာဘုရားကဒီလားကြောင့်ရရှိတဲ့အကျိုးစိစိတ်ချမ်းသာတွေပေါ်မှာပေါ့လေအာဒီနဝအညင်နွားပုံအပြစ်တွေအပြစ်တွေပြီးတော့ညင်နွားမှုတွေအဆင့်နှိမ့်ကြမှုတွေပေါ့လေဖော်ပြနေရှိပါတယ်တတ္တဝါတွေကဆိုလို့ရှိရင်ခုနပြောခဲ့တဲ့အပြစ်အနာသမတတိတရားအဲ့ဒါတွေနဲ့ တန်တရားခရီးတစ်ချက်မှာပေါ့လေယုဒနာတတ်တွေဆက်ဆက်ပြီးတော့ဖြစ်နေတဲ့တန်တရားမှာမြင်နွားနေတာပဲနှိမ့်ဆက်ခံနေရတာပဲပူပန်ဆင်းရဲနေတာပဲဒါတွေမမြင်ကြလို့ပါနောက်ပြည်လောကဟာဆိုလို့ရှိရင်ကာမဂုဏ်အပျော်ရည်အများသာရှိရတယ်လို့ဆိုမယ်လို့သူတို့မဝနိုင်ကြဘူးတမျိုးပြီးတမျိုးကာမဂုဏ်ပွဲထဲပဲနေနေတာပဲတချို့တချို့နတ်တွေဆိုလို့ရှိရင် ကာမဂုဏ်အပျော်ကျူးတာနဲ့မဟုတ်လို့စားတဲ့အချိန်မှာမစားဘူးတည်သွားတာလည်းရှိတယ်သူစီရင်တူမနာလိုဝန်တိုးမှုတွေရှိပြီးတော့ဒေါသတွေရှိပြီးတော့ချက်ချင်းတည်သွားတာလည်းရှိတယ်နောက်ဘဝဆိုတာလည်းအနာကြောက်စရာကောင်းတယ်သူကဒီတော့မြတ်စွာဘုရားကအဲ့ဒီခံစားလို့မဝနိုင်တဲ့နတ်ဘဝဟာပိဋကဘဝနဲ့တူတယ်လို့ဒီလိုလည်းပဲ မိတ်ကြားပါတယ်ပိတ္တာတွေဟာဘယ်လောက်ပဲစားစားမဝနိုင်ဘူးဒီအမေရိကတိုင်းပြည်ကြီးကလည်းပဲရုပ်ထုတွေအမှန်တန်ကျွယ်ဝတယ်လောကနတ်ပြည်ကြီးလို့ဆိုရမှာပါပဲဒါပေမဲ့လို့တိုင်းသားပြည်သူတွေကတော့ရုပ်ထုတွေကျွယ်ဝသလောက်ပေါ့လေအပျော်ကြီးများပြီးတော့ဝါသလားမဝါဘူးလားဆိုတာအပြီးဆုံးနေမှာပါပဲ။ တဝေကရသလားမရဘူးလားဆိုတာလည်းပဲဒါလည်းပဲအတိဆုံးပါပဲတဝေကကြီးဖြစ်ပြီးတော့တကယ်ချမ်းသာရေးထွက်ရလမ်းပေါ့လေရသလားမရဘူးလားဆိုတာလည်းပဲဒါလည်းပဲအတိဆုံးပါပဲခုခွန်ကြီးတို့အခုတရားအလေးလာရှိတဲ့ပုဂ္ဂိုလ်တွေကတော့ကာမဂုဏ်အာယုန်တွေဟာဘာမှမဟုတ်ဘူးဆိုတာပေါ့လေနားလည်ပြီးတော့ ကာမဂုဏ်ကထွက်ပြီးတော့ဓမ္မထွက်ရလမ်းရှားနေကြတာချမ်းသာရလမ်းရှားနေကြတာသိဝင်သက်ပြေကောင်းတာအဘုရားလူတော်ရပဲနတ်ပြည်လောကမှာတရားသူမရသေးတဲ့နတ်တွေဆိုရင်တည်တဲ့အခါမှာအများအားဖြင့်မကောင်းတဲ့ဘဝတွေကလာကြတယ်။ဘာဖြစ်လို့လဲဆိုတော့ဒီပြည်လောကကပြုလုပ်သွားတဲ့ကုသိုလ်ကောင်းမှုကြောင့်နတ်ပြည်လောကမှာသူတို့အပျော်ကျူးတော့နောက်ထပ်ကုသိုလ်အတိတ်တွေထပ်ပြီးတော့မရှိဘူး နေဥမာဘာနဲ့တူလဲဆိုတော့ဒီရကောင်းစဉ်ကအလုပ်ကြိုးစားလို့ဒီဝါးတွေတော်တော်ဖြစ်ပြီးအင်ကြီးအင်ကောင်းတဲ့ပေါ့လေခန့်ခန့်ညာညာနဲ့စိတ်ခံပြီးတော့နေတဲ့ပုဂ္ဂိုလ်များလိုပဲနောက်ထပ်ဝင်ဝေးကမရှိဘူးဒီကစုဆောင်ထားတဲ့ဟာတွေပဲစားလို့ကုန်သွားတဲ့ခါကျတော့ငွေလဲကုန်လဲကုန်ရောလူကလည်းပဲဟိုသွားအလုပ်ကလည်းမလုပ်နိုင်တော့ပြတ်ငတ်သွားတယ်လို့ပဲအဲ့ဒီသဘောမျိုးပဲ ကုသိုလ်တွေကုန်သွားတော့သူတို့မှနောက်ထပ်ကုသိုလ်အကျိုးဆက်ခွေရမှာမြင်တော့ပယ်လိုက်ရတာညရတယ်။နတ်ပြည်လောကမှာထက်တန်းစားကုသိုလ်မဆိုထားနဲ့အငယ်စားဒါနကုသိုလ်ကိုယ်တော်မှလူပံပုဂ္ဂိုလ်ကောင်းမရှိလို့ပြုပွင့်မရလှပါဘူး။ငါးပါးတိလတော့ပြည့်စုံလာလေးတော့ရှိပါတယ်။ဒါပေမဲ့လို့ဥပုပ်တိလပေါ်လေးဆောက်တည်ဖို့ဆိုတာသိမလွယ်ဘူး။တရားမင်းတစ်ခါတစ်ခါ ကိုယ်ဆောက်တည်လို့ရှိရင်နောက်သမီးတွေကမွေးကျင်မှာဝိုင်းပြီးတော့အလှတွေပြကြတော့ကုတိဘုဒ္ဓတွေလောက်တော့ခဏခဏဥပုပ်ကျိုးတယ်သူပြည်လောကဆင်းပြီးတော့ဥပုပ်ဆောင်ရတာသမာဓိဘာဝနာပညာဘာဝနာကတော့စိတ်ဉာဏ်မဟုတ်တော့တော်တော်ခက်ပါတယ်တော်တော်ခက်ပါတယ်ထေတန်သာကုသိုလ်တွေရှိဖို့ဆိုတာသိမလွယ်ပါဘူးအဲဒါတွေခြေကနားလေထားဖို့သိရေးကြည့်ပါလားဒီဝလောကမှာကုသိုလ်ရခွင့် နှစ်ချက်ပဲရှိတယ်ပထမချက်ကတော့သုဓမ္မာဟောဆရာကြီးမှာတရားနာရတဲ့ကုသိုလ်တစ်ခုနဲ့သုလာမဏိစေတီမှာပေါ့လေအဲဒီစေတီပုံတော်ပေါ်မှာဂုံတော်တွေထည့်သွင်းပြီးတော့အာယုံပြုရတဲ့ကုသိုလ်အဲ့ဒီနှစ်ခုပဲရှိတယ်အဲ့ဒီကုသိုလ်ကလည်းဘာမှပြောပါတော့တဲ့ကုသိုလ်မဟုတ်ဘူးအမှန်တော့အားနေတဲ့ကုသိုလ်ပါပဲအခုအမေရိကတိုင်းပြည်လူကြီးတွေအများကြီးပါပဲ အခုလိုတရားနာတဲ့ပုဂ္ဂိုလ်သူအပြင်တရားထိုင်တဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်တွေ့ကြည့်ရင်တော့သမဏနဲသလိုနေမှာပါပဲဒီဒီအဲနတ်ပြည်ဒီဝလောကမှာလည်းပဲဒီလိုလဲပါလိမ့်မယ်လေတူပါတယ်ဒါကြောင့်ဧကုဏိပါဠမထေရကတရားရပြီးတဲ့နောက်ပိုင်းမှာသူကတာဝေကအနေနဲ့ပေါ့လေမှတ်ချက်ချတယ်သံကိရိသံဒီဝတ္တဘောသတ္တာတဲ့ တတ္တဝါတွေဟာတဲ့ကိလေသာတွေနဲ့ပင်မဆင်းရဲပြီးတော့အနှိမ့်ဆက်ခံရခံရတာကြီးပဲနော်တဲ့ဒီလိုသာဝကယူပါတယ်အဲဒီလိုမြတ်စွာဘုရားကကာမဂုဏ်အာယုန်တွေပေါ်မှာအပြစ်အနာစာတွေပေါ့လေအပြစ်နာစာတွေနဲ့ပေါ်ပြချင်းချောက်ပြီးတော့အဲဒီကာမဂုဏ်တွေကလွတ်မြောက်ရာနယ်ဖြစ်တဲ့ ယဟန်ဘုရားမျိုးပေါ့လေအဲ့ဒီဘုရားမျိုးဂုံကျေးဇူးတွေကိုရှိကျတော်မူပါတယ်လူဘဝဆိုလို့ရှိရင်လည်းပဲသာမယာမိသားစုကိစ္စစီးပွားရေးကိစ္စအခြားလူရေးကိစ္စကာမဂုဏ်ကိစ္စဆိုအဲ့ဒီကိစ္စတွေဆိတ်ဆက်ခတ်နေတော့လူဘဝဖြစ်နေနေရတာဟာအမှန်တရားကျင့်ရောက်ချက်တည်းပဲပပိစ္ဆာဘဝကလွတ်လပ်တယ် ဒီလိုရှင်းပြီးတော့လည်းသိရပါတယ်။အဲဒီကာမဂုဏ်ကထွမြောက်မှုအကျိုးအာနိသင်နဲ့အပြပပိစာခေါ်တဲ့အကျိုးအာနိသင်နဲ့ပြအဲဒီပပိစာကအမျိုးသမီးတွေဆိုလို့ရှိရင်လည်းပဲကိုခေတ်ကတော့အဆင့်ဆင့်ရှိတာပေါ့လေဘုရားသာသနာမှာအခုဖြစ်တော့သတိဘဝဣလရှင်ဘဝယောဂီဘဝဒါလည်းပဲပပိစာထဲမှာထည့်နိုင်ပါတယ်။ဉာဏ်တော်များလည်းပဲ အဲမြို့သားများလည်းပဲယသိဘဝသူတော်ဘဝသာမဏေဘဝယဟန်ဘဝပေါ့လေဒီမှာယူတာအဲ့ဒါဒီပပိစ္ဆာလို့ခေါ်ပါတယ်ပပိစ္ဆာဆိုတာပပိစ္ဆာသဗ္ဗကိစ္စယာဂေနဝိဒါနေနအတ္တမန္တရကမဏီလို့ကျမ်းဂန်များပြထားတယ်ပပိစ္ဆာဆိုတာဟာ လူမှုကိစ္စအဝဝတွေကိုသွန်ထားခြင်းအစီအစဉ်ရလောဘဒေါသအစရှိတဲ့ကိစ္စအပူတွေကိုအပြင်းထန်ညှိတရာဌာနမှာကပ်ရောက်နေထိုင်ခြင်းလို့ဒီလိုအ ਨੇ ဖော်ထားပါတယ်မြို့သမီးတွေဆိုလို့ရှိရင်ခုနပြောတဲ့အတိုင်းယောဂီဖြစ်သီလရှင်ဖြစ်မြို့သားတွေဆိုလို့ရှိရင်လည်းယောဂီဖြစ်တတိဖြစ်သာမဏေဖြစ်ယဟန်အဖြစ်ပေါ်လေဒီမှာခံယူခြင်းခံယူပြီးတော့ ကိလေသာအပူတွေအပြင်းထန်တဲ့နိတရာဌာနကမ္မထာရောက်မှာကရောက်နေထိုင်ခြင်းလို့ဒီလိုအဓိပ္ပာယ်ရပါတယ်။စေတီပပိစာလည်းပဲနှစ်ပိုင်းရှိပါတယ်။အတွင်တက်တဲ့ဆောင်တဲ့ပပိစာနဲ့အကျင့်ဆောင်တဲ့ပပိစာဆိုတာနှစ်ပိုင်းရှိပါတယ်။ယောဂီအတွင်ဒီလရှင်အတွင်ယဟန်အတွင်လောက်သာဆောင်ထားတာအောင်ပြီးတော့ အကျင့်မပါလို့ရှိရင်ဒါအတွင်ဆောင်တက်တဲ့ကောရိစာခေါ်ပါတယ်အတွင်ဆောင်ထားသလောက်မြင့်မြတ်တဲ့အတွင်ဆောင်ထားလို့ရှိရင်ရုံညံ့တဲ့အကျင့်ရှောင်ပြီးတော့မြင့်မြတ်တဲ့အကျင့်ကျင့်တာဒါအကျင့်ဆောင်ပပိစာခေါ်ပါတယ်အဲ့ဒီအတွင်ဆောင်ပပိစာကတော့တိလတော်မှမရှိဘူးဆိုလို့ရှိရင်တိလတော်မှမကျင့်နိုင်ဘူးဆိုရင်အသက်မပါတဲ့ပပိစာခေါ်ပါတယ်သာသနာတော်မှာ လူပဲဖြစ်ဖြစ်ယဟမဲဖြစ်ဖြစ်ဥနိယခေါ်တဲ့သီလဟာသာသနာတော်ရဲ့အသက်ပဲသာသနာပေါ်ဝင်လာတယ်ဆိုတဲ့ကောကသာသနာဝန်တန်းပြည်ပြီပေါ့လေယောဂီရလည်းယောဂီသီလရှင်ရလည်းသီလရှင်ပေါ့လေသူစောင့်ကြည့်ရမယ်စောင့်ထည့်ရမယ်သီလတွေပါလာတယ်စောင့်လဲစောင့်ကြည့်ရတယ်အဲဒါလိုပါမလာဘူးဆိုလို့ရှိရင်တော့ဒါအတိမွေးတဲ့ရှင်အဖြစ်ပပိစ္ဆာလို့ခေါ်ပါတယ် ရှင်မွေးတာမဟုတ်ဘူးပေါ့လေအသေးမွေးတာအဲ့ဒီအသေးမွေးရတော့လူမှုကိစ္စတွေကာမဂုဏ်ချမ်းသာတွေစွန့်ရယူမနှက်ဘူးအဲ့ဒါတွေလည်းပဲဆုံးရှုံးသွားတာပဲပြီးတော့သမဏဒုက္ခခေါ်တဲ့ရဟန်းချမ်းသာလည်းမရဘူးပပိစ္ဆာချမ်းသာလည်းမရဘူးချမ်းသာလည်းမျိုးလဲလွတ်သွားတယ်တော့အသေးလေးမွေးလာလို့ရှိရင်အဲ့ဒီအသေးမွေးကလေးကိုရှင်းအောင်လုပ်လို့မရနိုင်ဘူးလို့ထို့သူပဲ ယောဂီဖြစ်စားသီလရှင်ဖြစ်စားရဟန်းဖြစ်စားတဲ့ကောသာသနာ့ရဲ့အသက်သီလမပါဘူးဆိုလို့ရှိရင်သမာဓိပညာတရားတွေနဲ့မိမိဘဝတိုးတက်အောင်မြင့်မြတ်အောင်လို့ရှင်တောင်မလုပ်နိုင်တော့ဘူး။ဒါပါလည်းအကျိုးမရနိုင်တော့ဘူး။ဒီလိုမြင့်မြတ်တဲ့အတွင်ဆောင်ထားတော့အခြေခံသာသနာ့ရဲ့အသက်အရှင်မွေးအနေနဲ့ပါလာပြီဆိုရင် စိတ်ဓာတ်တွေလည်းပဲတိုးမြင့်ပေးတဲ့အနေနဲ့သမာဓိတိတ်ခါတွေလည်းပဲကျင့်ပြီးယုံနာပိုက်ခြားသိမှုကအစပညာတိတ်ခါတွေလည်းပဲကျင့်လို့အစဉ်စဉ်ပြည့်စုံသွားပြီအဲလိုပြည့်စုံသွားလို့ရှိရင်အရှင်မွေးဖြစ်သလိုသီလသမာဓိပညာတွေနဲ့ရှင်ရဟန်းဘုရားဟာယောဂီဘုရားဟာအမြဲတမ်းရှင်သန်နေတယ်ဖုံမှုဖြူဖြူတူးတူးတက်တက်နဲ့ကျင့်တည်ရှိနေတယ်မင်္ဂလာတွေရှိတယ် ဒီလိုလူမှုကိစ္စတွေကိုဆွန့်ထားခဲ့ပြီးတော့လောဘဒေါသအစရှိတဲ့ဘဝအရှင်တန်နေနေတတ်တဲ့ကိလေသာတွေကိုအပြင်းထန်ညှိသရာဌာနယောဂီသီလရှင်ယဟအဖြစ်ခြေကံခံယူပြီးတော့ပပိစာအဖြစ်ပေါ်လေခံယူပြီးတော့သက်စွာပြလူတော်ကြအတိုင်းအရှင်မွေးပြီးတော့အမြဲတမ်းရှင်သန်ဖို့ရပါလေသီလသမားကြီးပညာအရှင်တရားတွေကျင့်တော့အကျအလအနု ကိလေသာတွေပေါ့လေလားပယ်ထုတ်တဲ့အနေရောက်နေတာဒီတော့ပပိစ္ဆာအတိပ္ပယ်တမျိုးတိုးလာတယ်ပပိစ္ဆာဒီလသမารီတင်ညာအကျင့်တရားဖြင့်ကိလေသာတွေကိုပယ်ထုတ်ခြင်းဆိုတာပေါ့လေပယ်ထုတ်တော့အပူရိငိမ့်တော့အေးတာပေါ့စိတ်သက်သက်ကိလေသာတွေကိုယ်မှာကင်းနေတော့နေရတဲ့ရတာချမ်းသာတာပေါ့အဲ့ဒါသမဏသုခဆိုတာကိုရတာလေ အဲ့ဒီရလာတဲ့သမဏတုကဟာကာမဂုဏ်ချမ်းသာတဲ့အာဘောမြစွာတာတယ်ဆိုတာပေါ့ဒီကိုယ်တိုင်ကိုယ်ရသိလာတာကာမဂုဏ်ချမ်းသာကိုဆွလို့ရယူနတ်ပြီဒီချမ်းသာပါတကယ်ချမ်းသာပဲဆိုတာပေါ့ဒီအဲ့ဒီချမ်းသာလက်မလွတ်တော့ပဲနဲ့ဆက်လက်ပြီးတော့ရှင်းသုံးသွားရင်အပယ်လေးပါအပါဝင်ပေါ့လေ။သံဃာဝဆင်းရဲမှာလွတ်မြောက်နိုင်လောက်တဲ့ ကျိုးကျေးဇူးတွေရှိသွားနိုင်တယ်အဲ့ဒီအကျိုးကျေးဇူးတွေမြတ်စွာဘုရားဖော်ပြတယ်ဖော်ပြလို့ကျင့်သုံးလို့ရှိရင်ရဟဘဝခံရတဲ့အကျိုးလေးတွေရရှိပြီဆိုလို့ရှိရင်တော့အဲ့ဒီပပိစာဟာကောင်းကျိုးချမ်းသာဖြစ်စေတာမင်္ဂလာစရာပေါ့လေမင်္ဂလာဖြစ်တော့တာပဲပပိစာနဲ့မင်္ဂလာပေါင်းစပ်လိုက်တဲ့အခါကျတော့ပပိစာမင်္ဂလာတဲ့သိကောင်းလားအဲ့ဒီလိုတတိမင်္ဂလာနဲ့ပြည့်စုံတဲ့ရှင်ရဟဘဝမျိုးဟို ပပจิตဘာဝသူ့လဘောလို့ဒီလိုမိတ်ကြထားပါတယ်ပပจิตဘာဝလူမှုကိစ္စကိုစွန့်ထားပြီးတော့ကိလေသာအပူတွေကိုအပြင်းထန်ညှိတာရာဌာနကမ္မထမ်းကြောက်ကရပြီးတော့ဒီကသမားကြီးပညာအကျင့်တရားဖြင့်ကိလေသာကိုပယ်ထုတ်သောယဟန်ဘဝမျိုးယဟန်အဖြစ်မျိုးကိုဒုလဘောခဲရင်စွာရ၏ဒုလဘဖြစ်တယ် ရခဲ့တဲ့ပစ္စည်းဆိုရင်လောကမှာရှားပါပြီရှားပါတဲ့ပစ္စည်းကတန်ဖိုးတွေတက်လာပြီအဲ့ဒါလိုရခဲ့ရှားပါပြီတော့တန်ဖိုးတက်တဲ့ယဟန်ဘဝမျိုးတဲ့အဲ့ဒါယဟန်ဆိုလို့ရှိရင်သမဏပပိစ္ဆာခေါ်တာပေါ့ယဟန်ဖြစ်ဆိုရင်ဒီလားရှင်ဆိုလို့ရှိရင်ဒီလားရှင်ပပိစ္ဆာပေါ့ ပရိပါတိကပပိစ္ဆာပေါ့ယောဂီဆိုလို့ရှိရင်ယောဂီပပိစ္ဆာပေါ့ဒီလည်းပဲပပိစ္ဆာဖြစ်တာသူသူ့ဟာနဲ့သူသူ့အတိုင်းတာနဲ့သူပေါ့လေပပိစ္ဆာမင်္ဂလာကြီးဖြစ်ကြတာပါပဲအဲတော့အဲ့ဒီလိုမင်္ဂလာဖြစ်ကိုယ်တိုင်ခံရတဲ့ပုဂ္ဂိုလ်တွေလည်းပဲအကျိုးရှိအားပေးတဲ့ပုဂ္ဂိုလ်တွေလည်းပဲအကျိုးရှိပေါ့လေအဲ့ဒီလိုအကျိုးရှိသွားလို့ရှိရင်ရှင်သာနဲ့အခြေခံသီလပါပြီးတော့အဲ အသက်သီလပါပြီးတော့သီလသမားကြီးပညာတရားနဲ့ပေါ့လေရှင်တန်ကြီးထွားပြီးတော့ပေါ့လေချမ်းသာမှုတွေအများကြီးရသွားမှာပါပဲအဲ့ဒီချမ်းသာတွေရနိုင်လောက်တဲ့အထိကြိုးစားပွားများအထုနိုင်ကြလို့အ ਨੇ ဆုံးအပယ်လေးပါးကလွတ်မြောက်နိုင်တော့အောင်ကြိုးစားပွားများအထုနိုင်ကြပါစေကာမဂုဏ်ကထွက်ပြီးတော့ပပိစ္ဆာအဖြစ်ခံရတဲ့အကျိုးနှပ်ပြီးတော့ကာမဂုဏ် ချမ်းသာဖို့ပေါ့လေစေဝရီယုနတ်နတ်အောင်ပေါ့လေကြိုးစားအထုတ်နိုင်ကြပါစေလို့တိုက်တွန်းရင်းနဲ့ဒီနေ့တရားအဆုံးသတ်လိုက်ပါတယ်